အဝါစုလာပြီးနေ့ခရစ်နှစ်2000ခုနှစ်ဩဂုတ်လ4ရက်စနေနေ့ညနေ4နာရီ3နာရီနဲ့45မိနစ်မှာဘုန်းကြီးတို့တရားဝတ်စာသည်ဒီနေ့ကဝါဥပူဇော်ပွဲရောဝါစုသင်္ကန်းကတ္တာရော ဒီမှာကျင်းပကြဝါစုသင်္ကန်းလှူဒန်းဆက်ကပ်ပွဲရတော့26ရက်နေ့ကြပါဝါဥပူဇော်ပွဲကခုနဥစ္စာနာပြောသွားသလိုပဲနှစ်စဉ်ပြုလုပ်နေကြကုသိုလ်ဝတ္တခုပြုလုပ်ခြင်းအပြင်ကုသိုလ်တရားတို့ဝအကျိုးများဖို့ဒါလည်းတရား ကာယကံဝစီကံမနောကံသုံးပါးတို့တပါးပါးနဲ့များသံဃာတော်များပြစ်မှတ်မိရင်လည်းအဲ့ဒီအပြစ်တွေပပျောက်ကင်းငြိမ်းစေဖို့ရာအတွက်တကြောင်အဲ့ဒီအကြောင်းကြောင့်ဝါဥပူဇော်ပွဲလုပ်ကြတယ်နေဥပူဇော်ပွဲလုပ်ကြတယ်ဝါကျုပူဇော်ပွဲလုပ်ကြတယ်အမှန်တန်ကောင်းတဲ့အဆင်ပါပဲရက်ထဲမှာတော့ တော်သင်တော်တိုက်တဲ့ပူဇော်သင်ပူဇော်တိုက်တဲ့တကြီးဝါကြီးပုဂ္ဂိုလ်တွေလိုက်ပြီးတော့တအိမ်စီတအိမ်စီကတော့ကြတာအဲ့ဒါအရာကအင်မတန်ရှိတယ်ကတော့ရတအိမ်စီတအိမ်စီအကြောခံရတဲ့ပုဂ္ဂိုလ်ကလည်းတို့အတိမတ်ပြီးကြော့ပြုကြော့ကြတယ်ဆိုဝမ်းသာတယ် ကြောရတဲ့ပုဂ္ဂိုလ်ကလည်းပဲတကြီးဝါကြီးတွေပူဇော်ကြောရလို့မလို့ဝမ်းသာတယ်ကုသိုလ်စိတ်တွေယူတယ်အမှန်တန်ကောင်းတဲ့အစဉ်လာပဲဒါကြောင့်ဝါနှစ်ဦးအခါမှာလဲပူဇော်ကြောကြဝါဦးအခါမှာလဲပူဇော်ကြောကြဝါကျွတ်တဲ့အခါလဲပူဇော်ကြောကြအမှန်တန်ကောင်းတယ်ကြောတယ်ဆိုတာလဲပူဇော်တာလဲပါတယ် အပြစ်ပြေပြအောင်ကြောတာလည်းပါတယ်ပူဇာစလူဇနေယနာယရဏသုံးပြာဆရာမိဘခုနကြီးသူတကြီးသူဟုရှိမှုကျေစုဖြောင်မြူးစိတ်ဓာတ်ပူဇော်အပ်ကိုလေးမြတ်ကိုရော ပူဇော်ရခြင်းဤလဲဥဒ္ဓမချမ်းသာဆောင်တတ်လွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်း ဒါကြောင့်ကောင်းတဲ့အစဉ်ပါပဲအဲမြတ်စွာဘုရားကိုနဂရဝိန္ဒေယမြို့သူမြို့သားတွေကဘယ်လိုပုံကိုယ်တွေပူဇော်ကြတော့တိုက်တယ်ဘယ်လိုပုံကိုယ်တွေမပူဇော်ကြတော့ဘူးဆိုတာမိတ်ကြတော်မူပါဘုရားဆိုတာမြတ်စွာဘုရားတော့အကောင်းဆုံးအပူဇော်ကအကြောကံကိုမြတ်စွာဘုရားရွေးပြီးမိတ်ကြတာ အကောင်းဆုံးအပူဇော်ကအကြော့ကံကတော့အစင်းစာသာအာယုံများ၌ကင်းကြတာကကင်းဒေါသမောဟကင်းရှင်သူမကင်းသေးလဲကင်းအောင်ပဲအမြဲအာထုတ်သူ ကိုတွင်တန်တန်ငြိမ်းအေးမှဆဲတန်သူစရိပြဝသူပူဇော်တိုက်လှပူဇော်ကြဘုရားမိန်တော်မူ အစင်းအတန်အနံ့အရသာထိတွေ့စရာသဘောဆိုတဲ့အာယုန်နေနဲ့တွေ့ကြုံလာတဲ့အခါမှာအဲ့ဒီအာယုန်အကြောင်းပြုပြီးတော့လောဘဒေါသမောဟကိလေသာမဖြစ်တဲ့ပုဂ္ဂိုလ်တွေအစင်မြင်လို့လည်းကိလေသာမဖြစ်ဘူးအတန်ကြာလို့လည်းကိလေသာမဖြစ်ဘူးအနန္တရလို့လည်းကိလေသာမဖြစ်အစာစားလို့လည်းကိလေသာမဖြစ်ဘူးအစာရှိသည်ဖြင့် မြင်ကြမ်းတမ်းစတွေ့ထိကြံတွေးသဘောတွေကိလေသာမဖြစ်ပဲကိလေသာငြိမ်းနေတဲ့ပုဂ္ဂိုလ်ပူဇော်တိုက်တယ်တကယ်လို့မငြိမ်းသေးတော့လည်းပဲအစင်းမြင်လို့ကိလေသာမဖြစ်အောင်အတန်ကြားလို့ကိလေသာမဖြစ်အောင်အနတ်နံလို့ကိလေသာမဖြစ်အောင်အရသာစာတိလို့ကိလေသာမဖြစ်အောင်ထိတွေ့မိလို့ကိလေသာမဖြစ်အောင်ကြံတွေးမိလို့ ကိလေသာမဖြစ်အောင်ကြင့်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်တွေဟာလည်းပဲပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေပဲဒီတော့အစင်းသာနံ့ရတာထိတွေ့စရာသဘောတွေနဲ့ကြုံလာလို့ကိလေသာ မဖြစ်ဘူးလောဘဒေါသမောဟကိလေသာမဖြစ်ဘူးအဲ့ဒီပုဂ္ဂိုလ်ကတော့ဘယ်သူလဲဆိုတော့ယဟန္တာပဲရှိတယ်ယဟန္တာပဲရှိတယ်အနာဂံလည်းပဲ တစိတ်တရေတာအားဖြင့်မဖြစ်ဘူးကာမဂုဏ်အာယုန်နဲ့ပတ်သက်လို့တော့အနာဂံကမဖြစ်တော့ရူပအရူပဘုံကအာယုန်နဲ့ပတ်သက်လို့ဇံအာယုန်နဲ့ပတ်သက်လို့တော့ဖြစ်ကောင်းဖြစ်နိုင်တယ်ကာမဘုံမှာဖြစ်တဲ့နေသက်စရာအာယုန်ဒီနဲ့ပတ်သက်လို့တော့အနာဂံကလည်းပဲသူ့မှာလောဘဒေါသမောဟမဖြစ်ဘူးဒါကြောင့် ပူဇော်တတ်တဲ့ပုဂ္ဂိုလ်အစင်စားသာအာယုံများ၌ကင်းညာရာဂကင်းဒေါသမောဟကင်းရှင်းသူမကင်းသေးလေကင်းအောင်ပဲအမြဲအထုတ်သူမကင်းသေးတယ်လေကင်းအောင်အမြဲမြင်တိုင်းကြားတိုင်းနားတိုင်းစားတိုင်းခြေတိုင်းဒီတိုင်းကြံတွေးတိုင်းရှုမှတ်လေရှုမှတ်မိနေတယ်မြင်တိုင်းမြင်တယ်မြင်တယ်လို့ရှုမှတ်မိတယ်ကြားတိုင်းကြားတယ်ကြားတယ်ရှုမှတ်မိတယ် နန်းတိုင်းနန်းနဲ့စားတိုင်းစားတိုင်းထီတယ်ထီတယ်ကြံတွေးတိုင်းကြံတွေးတယ်လို့ရှုမှတ်မိပြီဆိုလို့ရှိရင်တော့မရှုမိလင်ကိလေဝင်ရှုလင်ငြိမ့်လေပြီရှုမှတ်မိနေပြီဆိုလို့ရှိရင်ကိလေသာဖြစ်ပါမလားမဖြစ်ဘူးအနုတ္တယဓာတ်အနေနဲ့ကိလေသာမငြိမ့်သေးတော့လဲ မြင်နိုင်ကြတိုင်းသာရှုမှတ်မိနေမဲ့ဆိုလို့ရှိရင်တော့ပရိယုထံကိလေသာအနေနဲ့သူ့မှာမဖြစ်တော့ဘူးမဖြစ်တော့ဘူးဆိုလို့ရှိရင်သူဟာအပူဇော်ခံလိုက်တဲ့ပုဂ္ဂိုလ်ပဲအစင်းသာသာအာယုံများ၌အစင်းအတန်အနံ့အရာသာ ထိတွေ့เสียသဘော ကင်းရတာကကင်းတော်သာမောဟကင်းရှင်သူမကင်းသေးလဲကင်းအောင်ပဲအမြဲအထုတ်သူအဲ့ဒီတော့မြင်လိုက်တိုင်းကြားလိုက်နားလိုက်တိုင်းရှုမှတ်မိနေပြီဆိုလို့ရှိရင်တော့ပရိယုထံကိလေသာစိတ်ထဲမှာထားကြမဖြစ်တော့သူရဲ့အဇဒသဏ္ဍာန်စိတ်အစဉ်ဟာငြိမ်းအေးမနေဘူးလားငြိမ်းအေးနေတယ် ကိုတွင်တန်တန်ငိမ့်အေးမှဆေတံသူစရိပြေဝလူပူဇော်တိုက်ကပူဇော်ကြဗုဒ္ဓမိန်တော်မူနဂရဝိတေကတုဒီတော့အဲ့ဒါလို့အစင်းမြင်ရတဲ့အခါအတန်ကြားရတဲ့အခါအနံ့နံရတဲ့အခါအစာစားရတဲ့အခါထိရတွေ့ရတဲ့အခါကြံတွေ့ရတဲ့အခါမှာကိလေသာမဖြစ်အောင် ယ်လိုလုပ်ရမလဲတပအကျင့်ကျင့်ရမယ်ဟုတ်တယ်မဟုတ်လားတပအကျင့်ဆိုတာဘယ်လိုလုပ်တာလဲမဲအဆိုးခိုင်းတာမဟုတ်ပါဘူးအဓိပ္ပာယ်မေးတာပါ တပအကျင့်ဆိုတာဘယ်လိုကျင့်ရမှာတော့မြင်နိုင်ကြတိုင်းနားနိုင်စတိုင်းထိတိုင်းကြံတွေးတိုင်းတတိမလွတ်ရအောင်ရှုမှတ်ရမယ်ဒါဟာတပအကျင့်ပေါ့ဟုတ်တယ်မဟုတ်လားဒါကိလေသာလည်းမဝယ်မှုမင်္ဂလာလည်းဖြစ်ရောဟုတ်ကဲ့လား တဘောစမျက်စိနာနာရှာကိုစိတ်သုပိတ်ဣန္ဒြေစောင့်လေသီလတပခေါ်ယုအကျင်မျိုးကိုကြိုးစားကျင့်ကြံညင်းမိ၎င်းအဲ့ဒါကျင့်ပြီဆိုလို့ရှိရင်မြင်တိုင်းစားတိုင်းနာတိုင်းကြားတိုင်းနာတိုင်းစားတိုင်းရှုပြီဆိုလို့ရှိရင်တော့အဲ့ဒီရှုမှတ်ချက်ထဲမှာမဂ္ဂင်၈တံမပါဘူးလား မဂ္ဂင်၈တန်ပါနေတယ်ဒါကြောင့်မလို့သူဟာမဂ္ဂင်၈ပါးအကျင့်တရားဟုတ်ကဲ့လားယမစရိယံသာတစ္ဆာလေးအညံသက်ဝင်သည်မဂ္ဂင်ရှိရအကျင့်မြတ်ကို မပြတ်ကျင့်ခြင်းသည်၎င်းတပအကျင့်ကျင့်ပြီဆိုလို့ရှိရင်ဗြဟ္မစရိယအကျင့်ကျင့်ပြီးသားဖြစ်သွားရောဟုတ်တယ်မဟုတ်လား မကင်ရှိရခေါ်တဲ့မြတ်သောအကျင့်ကိုကျင့်ပြီဆိုလို့ရှိရင်တော့သစ္စာ၄ပါးကိုဘာဖြစ်မလဲသိမြင်မယ်ဟုတ်တယ်မဟုတ်လားဒါကြောင့်အရိယသစ္စာနာတသနာဒုက္ခသမှုရိယနိရောဓနှင့်မကမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းသစ္စာလေးပါးသိပြီဆိုလို့ရှိရင်တော့ဘယ်ဆိုင်တော့မလဲ နိဗ္ဗာန်ဆိုင်မယ်ဟုတ်တယ်မဟုတ်လားနိဗ္ဗာန်တစ္ဆေကရိယာစဒုက္ခခသိမ့်ချုပ်ပြငြိမ်း၍ဇတ်သိမ့်ရာမှန်အေးနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်လင်မြန်စွာ မျက်မှောက်ပြုအပ်ခြင်းသည်၎င်းဧတံဤတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တာလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေတည်းဟုတ်သလားဘယ်ဒေသနာတွေကလဲလူငယ်စဉ်မဟုတ်လားဘာတော့ဟဲ့လူငယ်ရောလူကြီးရောကြင့်မို့မလားအခုဒီမင်္ဂလာဒီ ဂါထာလေးတစ်ပုဒ်မှာကိုပဲကျင့်နည်းကြံနည်းနဲ့တကွာတော့ကျင့်လို့ကြံလို့ရတဲ့ထိတ်ဆုံးအကျိုးအထိမြတ်စွာဘုရားဟောထားတာမဟုတ်လားဟုတ်လားစေစေတွေးတော့ရေးရေးမပေါ်ဘူးလားဟောရေးရေးလေးပေါ်တဲ့ဆင်တော့နည်းနည်းပေါ်ဟုတ်တယ်မဟုတ်လားနည်းနည်းပဲပေါ်တာလားညံနဲ့စိုက်ဝင်သွားအောင်မပေါ်ဘူးပေါ့အဲ တိုင်းနားထောင်တော့ဒေဝတေတိလူရေဖြင့်မေးလျှောက်ထားသည့်ဩနတတဘောစမျက်စိနာနာရှာကိုစိတ်ဆုပ်ပိတ်အိန္ဒြေစောင့်လေသီလတပခေါ်ယုအကျင့်မျိုးကိုကြိုးစားကြင်ကြံရင်းနေ၎င်း ယမစရိယံသာတစ္ဆာလေးအညံသက်ဝင်သည်မဂင်ရှိရအကျင့်မြတ်ကိုမပြကျင်ခြင်းသည်၎င်းအရိယသစ္စာနာတတနာဒုက္ခသမုဒယနိရောဓနှင့်မေဃမိသားလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းနိဗ္ဗာန်သစ္စေကိရိယာသာ ဒုက္ခခတ်သိမ်းချုပ်ပြငြိမ်၍ဇတ်သိမ်းရာမှန်အေနိဗ္ဗာန်ကိုမေညာဘုညာဖြင့်လင်းမြန်စွာမျက်မှောက်ပြုအပ်ခြင်းသည်၎င်းဧတံဤတရားလေးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည့်မင်္ဂလံជីវချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏ဟုတ်ကဲ့လားစေစေတွေ့ရေးရေးပေါ်သလားအဟဲ့ စေးစေးတွေးတော့လေးလေးနက်နက်ပွဲအောင်ပါဗောမဟုတ်လားဣန္ဒြေဆောင်ထာမြတ်သီလတပကျင့်ကြံရာမြတ်သောကျင့်စဉ်ကျင့်ကြံလျင်သိမြင်လေသစ္စာနိဗ္ဗာန်မျက်မှောက်ဉာဏ်ဖြစ်ရောက်ထွန်းတောက်မင်္ဂလာဟုတ်ကလားမကောင်းလားဘာကောင်းတာလဲ အဲမင်္ဂလာတရားကောင်းတာဟုတ်ကလားဆိုဣန္ဒြေဆောင်ထမြတ်သီလတပကျင့်ကြံရာမြတ်သောကျင့်စဉ်ကျင့်ကြံလင်သိမြင်လေသစ္စာနိဗ္ဗာန်မျက်မှောက်နိဗ္ဗာန် ဉာဏ်ဖြင့်ရောက်ထွန်းတောက်မင်္ဂလာသု အဲ့ဒါဒီတဘောစဗြဟ္မစရိယံစဆိုတဲ့ဂါထာလေးတစ်ပုဒ်ဟာမြတ်စွာဘုရားရဲ့တရားတော်အစအလယ်ဆုံးအကုန်လုံးဆိုရင်မမှန်ဘူးလားအကုန်လုံးပဲဒါပဲဒါပဲရှိတာပဲဟုတ်ကဲ့လားဒီတော့အဲ့ဒါလိုမြင်နိုင်ကြတိုင်းနားနိုင်စားတိုင်းထိတိုင်းကြံသေးတိုင်းရှုလို့မို့ ရှူရင်ရှူရင်နဲ့စိတ်တွေတည်ငြိမ်လာပြီးတော့သိစရာရှိတဲ့အနိစ္စဒုက္ခအနတ္တသဘောတွေသိလာပြီဆိုလို့ရှိရင်လောကီသစ္စာ၄ပါးသိပြီလောကီသစ္စာ၄ပါးသိတယ်ဆိုတဲ့ကမဂ်ကင်၈ပါးပါလို့အဲ့ဒီလောကီသစ္စာ၄ပါးကိုသိပြီဆိုလို့ရှိရင်နောက်ကြတော့လောကုတ္တရာအရိယသစ္စာမသိဘူးလားအရိယသစ္စာသိပြီ လောကုတ္တရာအရိယသစ္စာသိပြီဆိုတဲ့ကသူ့တဏ္ဍာမှာမဲ့အတိဖို့အတိဖြစ်ပြီပေါ့မဟုတ်လားမဲ့အတိဖို့အတိမဲ့ညာဖွညာဖြစ်ပြီဆိုလို့ရှိရင်နော်နိဗ္ဗာန်မျက်မှောက်ပြုပြီနော်အဲ့တော့ဒီလိုပုဂ္ဂိုလ်မျိုးမှမပူဇော်ရရင်ဘယ်လိုပုဂ္ဂိုလ်မျိုးပူဇော်ရအောင်မလဲဟုတ်ကဲ့လားဒါကြောင့် အစင်စသာအာယုံများ၌ကင်းကြရာကကင်းတော်သာမောဟကင်းရှင်သူမကင်းသေးလေကင်းအောင်ပဲအမြဲအထောက်သူကိုယ်တွင်တန်တန်ငြိမ်းအေးမှန်စေတံသူစရိပြိဝသူပူဇော်တိုက်လာ ပူဇော်ကြဗုဒ္ဓမိန်တော်မူရလားမရဘူးเนาะ gain ဆို အစင်းစသာအာယုံများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်းသူအစင်းစသာအာယုံများ၌ကင်းညာရာကကင်းညာရာက ကင်းတော်သာမောဟကင်းရှင်းသူမောဟကင်းရှင်းသူသို့ ကင်းသေးလေကင်းအောင်ပဲအမြဲအထုတ်သူမကင်းသေးလေကင်းအောင်ပဲအမြဲအထုတ်သူ တွင်တန်တံငြိမ်အေးမှန်စေတံသူစရိပြေဝသူကိုယ်တွင်တန်တံငြိမ်အေးမှန်စေတံသူစရိပြေဝသူ တိုက်လှပူဇော်ကြဗုဒ္ဓမိန်တော်မူပူဇော်တိုက်လှပူဇော်ကြဗုဒ္ဓမိန်တော်မူ င်္စာတာမသင်္စာတာ ဆင်းမြင်တဲ့အခါမှာမြင်တယ်မြင်တယ်လို့မရှုဘဲနဲ့ဒီတိုင်းအဲ့ဒီအဆင်းကို ကြည်နေရင်ဘာဖြစ်မလဲအဲ့ဒီအဆင်းရဲ့ပုံသဏ္ဍာန်ပညာပေါ်မလာဘူးလားပုံသဏ္ဍာန်ပညာပေါ်လာတယ်။အော်ဒါဖြစ်ရင် လူပဲဒါဖြစ်ရင် ကွေးပဲဒါဖြင့်ယောက်ျားပဲဒါဖြင့်မိန်းမပဲဟောအယက်ကရှည်တယ်အယက်ကတူတယ်အသားဖြူတယ်မဲတယ်ပုံသဏ္ဍာန်ပညာတွေပေါ်မလာဘူးလားပုံသဏ္ဍာန်ပညာပေါ်လာပြီဆိုလို့ရှိရင်တော့ကိလေသာတစ်ခုခုဖြစ်တော့မှာဟုတ်ကဲ့လားတကယ်လို့အဲ့ဒီပုံသဏ္ဍာန်ပညာကမနစ်မြုပ်เสียပုံသဏ္ဍာန်ဆိုကြပါစို့ ခွေးသေးကောင်ပုတ်ပုံသဏ္ဍာန်ပေါ်လာတယ်အဲ့ဒီခါဆိုလို့ရှိရင်ပထမမြင်နေမြင်နေလို့အတဲရှုမှတ်နေလို့ရှုမှတ်စိတ်ကြီးကအားကောင်းနေတဲ့အခါကျတော့ပုံသဏ္ဍာန်ပညာမပေါ်ဘူးမြင်ုံမြင်ုံပဲနောက်အဲမရှုမှတ်လို့လွတ်လိုက်တဲ့အခါကျတော့ဒါခွေးသေးကောင်ပုတ်ပညာပေါ်လာတယ်ပေါ်လာတဲ့အခါကျတော့စိတ်ထဲကဘယ်နဲ့ဖြစ်တော့မလေးနော်ယွန်းစရာကောင်းရင်ဒါ ဟုတ်ကဲ့လားယွန်စရာကောင်းလိုက်တာဆိုတာကောင်းခံစားလားဆိုးခံစားလားဒုက္ခဝေဒနာလားဒုက္ခဝေဒနာလားအဲဒီတော့သိုးခံစားဖြစ်တဲ့ဒုက္ခဝေဒနာနဲ့မလေးယွန်စရာကောင်းလိုက်တာလို့ဖြစ်လာတယ်ဖြစ်တဲ့အခါကျတော့အဲ့ဒီယွန်စရာ မကောင်းတဲ့အရာ စိတ်ကလှမ်းပြီးတော့မတွေ့ခြင်းမမြင်ခြင်းဘူးလား ဟမ်ယွန်စရာမကောင်းတဲ့အရာကိုတွေ့ကြမြင်ရင်လည်းစိတ်မပေါ်ဘူးလားလို့အဲ့ဒီတွေ့ကြမြင်ရင်လည်းစိတ်ဟာလောဘမဟုတ်ဘူးလားဝေဒနာကြောင့်တဏှာဖြစ်သည်ဟုတ်တယ်မဟုတ်လားဝေဒနာပစ္စယခံစားမှုသောအကြောင်းကြောင့်တဏှာတောက်နာတဲ့ တဏှာဖြစ်ပေါ်လာ၏ဒါကဆိုးတဲ့ဝေဒနာကိုကောင်းတဲ့ဝေဒနာကြတော့ဘာဖြစ်ပေါ်လာတော့လောဘရဲ့အဲ့ဒါကြတော့ตาရတတ်မြတ်တဲ့သဘောဖြစ်လာတယ်ဒီလိုမဟုတ်လားဥပမာကိုကြိုက်တဲ့အစာလေးသုံးပွဲထဲမှာတွေးလိုက်တယ်ဆိုကြပါစို့ကိုက ဝက်သားကြိုက်တယ်ဆိုကြပါစို့အာဝက်သားရငါအစီတထဓာတထပေါ်လာကြည့်လိုက်တာနဲ့အမှတ်တွေလွတ်သွားတယ်မမှတ်လိုက်ပြီမမမှတ်လိုက်ပြီတော့စိတ်ထဲမှာဘယ်လိုဖြစ်လာလဲကောင်းလိုက်တာဟဲ့ဟုတ်လားကောင်းလိုက်တာဟဲ့ကောင်းလိုက်တာဟဲ့ဆိုတာမစားရသေးဘူးကောင်းနေတာ မဟုတ်ဘူးလားမစားခင်ကကောင်းနေတာအဲ့ဒါမစားခင်ကကောင်းတဲ့အကောင်းဟာဒုက္ခဝေဒနာလားဒုက္ခဝေဒနာဒုက္ခဝေဒနာအဲ့ဒါနဲ့စားလိုက်ချင်တာကဲဒီနေ့တော့ဟေးကြိတ်လိုက်မှာဟောဘာဖြစ်လားဟာလောဘဖြစ်လာပြီအဲ့ဒါဒုက္ခဝေဒနာကြောင့်တဏှာဖြစ်တာကိုယ်ကဒုက္ခဝေဒနာကြောင့်တဏှာဖြစ်တာဟုတ်တယ်မလား ဝေဒနာပစ္စယခံစားမှုဟူသောအကြောင်းကြောင့်တဏှာသာယာတတ်မဲ့မှုဖြစ်ပေါ်လာ၏ gain ဒီဝသစားလို့ရှိရင်တော့ကဒီနေ့စားပြီးတာနဲ့ငါမိတ်ဆွေကြီးနဲ့တွေ့တော့မှာပဲအဲတော့မစားပါဘူးလေလို့ဆုံးပြနိုင်ရင်တော့လေကောင်းတာပေါ့လေမိတ်ဆွေကြီးကဘယ်သူလဲ ထိနာမိတ်တာမိတ်ဆွေနဲ့တန်တွေးပါပဲတွေးပြီဆိုလို့ရင်တော့ငါအမထုတ်နိုင်တော့ဘူးအဲ့တော့ gain မစားပါဘူးလေလို့အဲ့ဒါလိုများယောနိတမနတိကာရဆင်ញနှလုံးသွင်းပြီးတော့ပယ်ရှားနိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီနေရာတင်ဇတ်သိမ့်သွားမှာပေါ့ဟုတ်ကဲ့လားဒါပေမဲ့ မျက်စိအောက်မှာကြကြနာနာအစီရွဲရွဲနဲ့တွေ့နေတာကိုကြိုက်တဲ့အစားအသောက်ရှောင်လို့ရမလားဟိုမဖြစ်ပါဘူးလေစားလိုက်ပါမယ်ဟိုတခါတရံတော့လည်းဒီလိုပဲစားရတာပေါ့လေမိတ်ဆွေနဲ့တွေ့လည်းမတတ်နိုင်ဘူးဟုတ်ကလားအဲ့ဒါအဲ့ဒါလို့တွေးတာအလွန်စားခြင်းလို့လားနည်းနည်းစားခြင်းလို့ အဲ့ဒီအလွန်စားယနာကိုဥပါဒံခေါ်တယ်မဟုတ်လားတဏှာပစ္စယအတာယာတတ်မဲ့မှုကြောင့်ဥပါဒါနံမစားရမနေနိုင်အောင်ဆွဲလမ်းမှုဖြစ်ပေါ်၏ဟုတ်တယ်မလားမစားရမနေနိုင်အောင်ဆွဲလမ်းမှုဖြစ်ပေါ်၏အဲ့ဒီလိုအဆက်ဆက်ကိလေသာဖြစ်တာဘာကစလိုက်တာ မရှုမှတ်တာကစတာမဟုတ်လားဝေသားတို့မြင်ကလေးကမြင်နေမြင်နေလို့မရှုမှတ်တာကစတာဟုတ်ကဲ့လားအဲ့တော့မစားရမနေနိုင်ဘူးလို့ဖြစ်လာပြီဆိုတော့ဘာလုပ်မလဲစားလိုက်တာပေါ့မဟုတ်လားအဲ့ဒါစားတာအလုပ်မဟုတ်ဘူးလားအဲ့ဒီစားတဲ့အလုပ်ဟာလောဘကင်းလျက်စားတာလားလောဘနဲ့စားတာလား အဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီစားတဲ့အလုပ်ဟာကုသိုလ်လားအကုသိုလ်လားဟောသွားပြီဟုတ်ကဲ့လားအကုသိုလ်ဥပါဒနာပစ္စယဆွဲလမ်းမှုသောအကြောင်းကြောင့်ဘဝပြုလုပ်မှုကာမဘဝဖြစ်ပေါ်၏ဖြစ်သွား၏နော်ကာမဘဝကာမဘဝဆိုတာကုသိုလ်ကံအကုသိုလ်ကံပဲအလုပ်ပဲ ဒီတော့အဲ့ဒီဝသားတုံးကြီးကြိုက်ကြိုက်စားနေရင်ကနေပြီးတော့သွေးကတိုးလာသွေးတိုးလာကနေပြီးခေါင်းထဲရောက်သွားအဲသွေးကြောပြတ်သွားဟုတ်ကလားအဲ့တော့ဘာဖြစ်မလဲဩသေးသွားရဟုတ်ကလားနတ်ပြေရောက်မှာပေါ့ယောဂီတွေနတ်ပြေရောက်ဟမ် ဟိလေလောဘနဲ့သေးတာမရဘူးလားလောဘနဲ့သေးတဲ့အခါကျတော့ဒီလောဘကသူရောက်ဖို့ရနေရဘလောက်နီးနေဘယ်နေရာရောက်သွားမလဲဟုတ်ကဲ့လားဒါပဲရှိတာပဲမဟုတ်ဘူးလားအဲ့ဒါပဲရှိတာပဲအနိစ္စဆုံးပဲနော်အနိစ္စဆုံးပဲ အဲအဲ့လိုများသေးတာကြားဘူးလားရှိတယ်ရှိတယ်ဟုတ်ကလားအဲ့တော့သွားပြီပေါ့ဘဝပစ္စယဇာတိဘဝပစ္စယကမ္မဘဝဟူသောအကြောင်းကြောင့်ဇာတိပြိတ္တာဘဝ၌ပရိသနေတဖန်ဖြစ်ရပြန်ပြီဟုတ်ကဲ့လားချမ်းသာလိုက်တာအဲ့ဒီ အဲ့ဒီဆင်းရဲအဲ့ဒီဆင်းရဲဘာကစဖြစ်တာမရှိမတာစဖြစ်တာဟုတ်ကဲ့လားမရှိမိလင်ကိလေဝင် ရှုလင်ငြိမ့်လေသည်ဒါကအခုချက်ချင်းဖြစ်တာကိုဒါမှလည်းချက်ချင်းမဟုတ်ဘူးနောက်မှတဖြည်းဖြည်းဖြစ်တာရှိသေးတယ်လေအဲ့ဒီဝေသမမြတ်ဆိုတော့အဲ့ဒါကိုယ်ကလည်းသွေးတို့ယောဂရှိတယ် အဲ့ဒါတရားမှတ်တယ်ခေါင်းကလေးလာသလိုလိုမူလာသလိုလိုကြိုက်လာသလိုလိုခေါင်းမထူနိုင်သလိုလိုနဲ့ဖြစ်လာတယ်။နောက်ကြမထူနိုင်ဘူးဆိုတော့အဲ့အဲသွေးကတိုးတဲ့တိုးသွားပြန်ပြီ။ဟုတ်လား။အဲ့ဒါကကြာမှဖြစ်တာ။နော်။ကြာမှဖြစ်တာဆိုတာနောက်2နာရီ3နာရီရှိမှဖြစ်တာပေါ့။အခုကတော့ချက်ချင်းဖြစ်တာ။ ဝေဒနာပစ္စယခံစားမှုသောအကြောင်းကြောင့်တဏှာတာယာတတ်မဲ့မှုဖြစ်ပေါ်သည်တဏှာပစ္စယတာယာတတ်မဲ့မှုသောအကြောင်းကြောင့်ဥပါဒါနံမသယမနေနိုင်ဆွဲလမ်းမှုဖြစ်ပေါ်သည်ဥပါဒါနပစ္စယမသယမနေနိုင်အောင်ဆွဲလမ်းမှုဖြစ်ပေါ်ခြင်းကြောင့်ဘဝစားလိုက်တဲ့ပြုလုပ်မှုကမ္မဘဝဖြစ်ပေါ်၏ဘဝပစ္စယကမ္မဘဝဟုသောအကြောင်းကြောင့်ဇာတိ ဆင်းရဲတဲ့ဘဝမှာပရိသန္တိတဖန်ဖြစ်ရပြန်ဤကဲအဲ့ဒါလောက်ဘဝတည်းတဖန်ဖြစ်ုံနဲ့ဒုက္ခရပ်သွားလို့ရှိရင်တော့ကောင်းတာပဲရလားမရမရတော့ဘာတွေဖြစ်အောင်မအောင်ဇာတိပစ္စယဘဝတိဖြစ်ခြင်းကြောင့်သရမရဏဥရသည်တေရသည် ဒါကအကျိုးရင်းခေါ်တယ်တခါအကျိုးဆက်တွေကသောကပရိဒေဝဒုက္ခဒေါမနသုပါယတာတံဘဝန္တိစိုးရိမ်ပူဆွေးငိုကြွေးကြရသည် ကိုဆင်းရဲကြရသည် စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ချမ်းသာရည်ပဲဟုတ်ကဲ့လား တို့တရားက ပူဇော်ကြောတဲ့တရားကနေပြီးဘယ်ရောက်သွားတော့ပဋိစ္စသမုပ္ပါရောက်သွားပြီမတတ်နိုင်ဘူးရောက်ရပြောရမယ်ဒါပဋိစ္စသမုပ္ပါဆိုတာနေ့စဉ်တ attva တွေမှာပဋိစ္စသမုပ္ပါဖြစ်နေတာမဟုတ်ဘူးလားဖြစ်နေတာနေ့စဉ်ဖြစ်နေတဲ့အဖြစ်အပျက်တွေပဲ စိုးရိမ်ပူဆွေးငိုကြွေးကြရသည် ကိုဆင်းရဲကြရသည် စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဧဝမေတ္တတကေဝလတ္တဒုက္ခခန္တတသမုရိယဟောတိဧဝံဤပုံဤနည်းဖြင့်ဧတတကေဝလတ္တဒုက္ခခန္တတချမ်းသာမဖက်ဆင်းရဲတသက်ဖြစ်တော်ဤဒုက္ခအစုပုံဤ သမုရေယဖြစ်ပေါ်ခြင်းသည် ဟောတိဖြစ်၏ဒီပုံဒီနည်းနဲ့ချမ်းသာမမာတဲ့ဆင်းရဲတက်တက်ဖြစ်တဲ့ဆင်းရဲအစုပုံကြီးဖြစ်လာတာပဲတဲ့ဧဝမေတ္တကေဝလတ္တဒုက္ခခန္တတ္တသမုရေယဟောတိအဲ့တော့တို့မြန်မာပဋိစ္စသမုပ္ပါကတော့ဤပုံဤနည်းဖြင့်ပါတယ်နော် ဟုတ်ကဲ့လားအဲ့တော့ဒီအချက်ကလေးကိုမြန်မာပဋိစ္စသမုပ္ပါသက်သက်နဲ့သဘောသက်သက်နဲ့ဆင်ခြင်ကြည့်မယ်ဆိုရင်ကောင်းတာခံစားခြင်းကြောင့်ตายတတ်မဲ့မှုဖြစ်ပေါ်သည်ตายတတ်မဲ့ခြင်းကြောင့်ဆွဲလန်းမှုဖြစ်ပေါ်သည်ဆွဲလန်းမှုကြောင့်ပြုလုပ်မှုဖြစ်ပေါ်သည် ပြုလုပ်မှုကြောင့်ဘဝသည်ဖြစ်ပြန်သည်ဘဝသည်ဖြစ်ခြင်းကြောင့်ဟူရသည်သေရသည် စိုးရိမ်ပူဆွေးငိုကြွေးကြရသည်ကိုဆင်းရဲကြရသည်စိတ်ဆင်းရဲကြရသည်စိတ်နှလုံးပြင်းစွာပူလောင်ပင်ပန်းကြရသည်ဤပုံဤနည်းဖြင့်ချမ်းသာမဖက်ဆင်းရဲတသက်ဖြစ်သောဒုက္ခအစုပုံကြီးဖြစ်ပေါ်လာသည်တကယ်လို့သာဟိုဝတ်သားတော်မြင်စဉ်ကမြင်နေမြင်နေလို့သာအတင်းတွန့်တွန့်မှတ်လို့ရှိရင်တော့ရှုမှတ်တဲ့စိတ်အားကောင်းတာနဲ့အမျှ ဝတ်သားတို့မြင်တဲ့စိတ်ဟာပိပိသကမြင်မှမလားမမြင်ဘူးမမြင်ဘူးဆိုလို့ရှိရင်ဝတ်သားတုံးဆိုတဲ့ပုံသဏ္ဍာန်ပညာပေါ်မလားပုံသဏ္ဍာန်ပညာမပေါ်ဘူးဆိုလို့ရှိရင် ကောင်းခံစားဆိုးခံစားဖြစ်ပါမလားကောင်းခံစားဆိုးခံစားမဖြစ်ရင်တာယာတမဲ့တဲ့တဏှာဥပါဒံကာမဘဝတွေဖြစ်မလားမဖြစ်ဘူးအဲ့ဒါလို့ဆိုလို့ရှိရင်ဇာတိဇရာမရဏလည်းမဖြစ်တော့ဘူး ဒီလိုဆိုလို့ရှိရင်ပြက်ကြရောပေါ့ဟုတ်ကဲ့လားမြင်ုံနဲ့ရသွားတာမဟုတ်လားမြင်လဲမြင်ချင်းလည်းငဲမှတ်လင်မြင်ယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်ဝဒုက္ခမုတ်ချငြိမ့်ပြီပင်ဝဒုက္ခ နောက်တဘုံကလဲသွားတဲ့ဝိဒုက္ခရှိသေးလားမရှိတော့ဘူးမြင်လင်းမြင်ခြင်းလည်းငင်းမှတ်လင်းမြင်ယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြက်သိမြင်အနိစ္စဒုက္ခသဘောထင်ဝိဒုက္ခမုတ်ချငြိမ့်သည်ပင်ဟုတ်ကလား ကိုင်ဆိုမြင်လင်းမြင်ခြင်းလည်းငင်းမှတ်လင်မြင်ယုံတင်ရပညာမထင်ယုံနံကွယ်လျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်အနိစ္စ ဩဒုက္ခမုတ်ချငြိမ့်သည်ပင်မြင်လင်းမြင်ခြင်းလည်းငင်းမှတ်လင်မြင်ုံတင်ရပညာမထင်ယုံနံကွဲလျက်ဖြစ်ပြည့်သိမြင်အနိစ္စဒုက္ခသဘောထင်အနိစ္စ ဝဒုက္ခမုတ်ချငြိမ့်သည်ပင်ဝဒုက္ခ လို့မမှတ်ရင်နော်ဘာဖြစ်မလဲဝဒုက္ခမငြိမ်းဘူးဆိုတော့ဘာဖြစ်မလဲဝဒုက္ခရှည်အောင်မယ်ပေါ့မဟုတ်လားတဘောအပြီးတဘောဆက်သွားအောင်မယ်နော်မြင်လဲမြင်ချင်းမှတ်ချင်းกินလင်မြင်ယုံမရပညာပေါ်ထင် အဲ့ဒီပညာမထင်ဖို့အရေးကြီးတာပဲယောက်ျားပညာမိန်းမပညာပုဂ္ဂိုလ်ပညာတ attva ပညာအရာဝတ္ထုပညာအစိုက်တွေအဲ့ပညာတွေမထင်မနဲ့မြင်ုံမျှမြင်ုံမျှလေးနဲ့ရက်ရက်ရက်ရက်သွားပြီးတော့မြင်တဲ့စိတ်လည်းပဲရက်ပြီးပျောက်သွားရှုတဲ့စိတ်လည်းပဲရက်ပြီးပျောက်သွားအဲ့ဒါလိုဖြစ်ဖို့ရည်ကြည်တယ်အဲ့ဒါလိုဖြစ်အောင်ရှုဖို့မြတ်စွာဘုရားမိတ်တာတသမတိဟဘာဟိယ ဧဝံတေသခိတဗံဒိဋ္ဌိဒိဋ္ဌမတ္တံဘဝိတတိသူတေသူတေသူတမတ္တံဘဝိတတိမုတေမုတမတ္တံဘဝိတတိဝိညာတေဝိညာတမတ္တံဘဝိတတိမြတ်စွာဘုရားမိန့်တာဘာဟိယဓာရုစရိယသုတ်မှာလဲအဲ့ဒါဟောတယ်မာလူကျဗုဒ္ဓသုတ်မှာလဲဟောတယ်ဘာဟိယจิตတဘာဟိယ ဒေသင်ဒီဧဝံသက္ခိတဗံဤမိတ်ကြမိအတိုင်းကြင်ကြံကြုတ်ကု အထောက်ရမည်ဘယ်လိုအထောက်ရမလဲဒိဋ္ဌိမြင်ရသောအစင်သာဒိဋ္ဌမတ္တံမြင်စိတ်ဖြစ်ုံမြသည်ဘဝိတတိဖြစ်လက်တံအစင်မြင်တဲ့အခါဘာဖြစ်ုံမြဖြစ်အောင်ကျင့်ရမှာလားအဲမြင်စိတ်ကလေးဖြစ်ုံမြရှေ့မတိုးနဲ့ပုံသဏ္ဍာန်ပညာမပေါ်စေနဲ့ကောင်းတဲ့ဆိုတဲ့မပေါ်စေနဲ့ဒါပြောတာ ပုံတရံပညာမပေါ်ဘူးဆိုလို့ရှိရင်ကောင်းတယ်ဆိုတယ်မပေါ်ပါဘူးဟုတ်ကဲ့လားမြင်သွားပြောက်မြင်သွားပြောက်မြင်သွားပြောက်အဲ့လောက်ကလေးပဲဖြစ်ရဒိဋ္ဌိမြင်ရသောအစဉ်၌ဒိဋ္ဌမတ္တမြင်စိတ်ဖြစ်ုံမြသည်ဘဝိတ္တိဖြစ်လက်တံသူတေကြရသောအတန်၌တုတ္တမတ္တံကြားစိတ်ဖြစ်ုံမြသည်ဘဝိတ္တိဖြစ်လက်တံတုတ္တမတ္တံကြားယုံမြသည်ဘဝိတ္တိဖြစ်လက်တံမုတေ နံစိတ်စားစိတ်ထိစိတ်ဖြစ်ရအာမုတေနံစိတ်စားစိတ်ထိစိတ်ထိစိတ်ဖြစ်ရနိုင်ဘုဒ္ဓမတ္တနံစိတ်စားစိတ်ထိစိတ်ဖြစ်ုံမြဝါနံယုံမြစားယုံမြထိယုံမြဒီဘဝိတ္တိဖြစ်လတဝိညာတေကြံတွေးစိတ်ဖြစ်ရ၌ဝါသိစိတ်ဖြစ်ရ၌လေဝိညာတမတံသိစိတ်ဖြစ်ုံမြသည်ဘဝိတ္တိဖြစ်လတဣတိဤသို့တခိတဗံကျေအမိအဲ့ဒါလို့ မြင်ုံမြက်မြင်ုံမြင်ုံလေးနဲ့ရရသွားကြားုံကြားုံလေးနဲ့ရရသွားဘာလို့ရမှာလဲဟုတ်ကဲ့လားတပအကျင့်ကျေးရမယ်အိန္ဒြိယသံဝရအကျင့်ကျေးရမယ်ဒီလိုမဟုတ်လားအဲ့တော့အခုဒီဒိဋ္ဌိဒိဋ္ဌမတံဘဝေသတိသူတေသူတမတံဘဝေသတိမုတေမုတမတံဘဝေသတိဆိုတဲ့ဒီဒေသနာတော်နဲ့တို့ဟိုဒေသနာတော်နဲ့သွားမကြိုက်ဘူးလား ခဲမင်္ဂလာနဲ့လေဘယ်မင်္ဂလာနဲ့ကြိုက်တော့အဲသဘောစာမင်္ဂလာနဲ့တထပ်တည်းမဟုတ်လားအဲဒါဖြင့်မင်္ဂလာဆိုတာကလေးတင်စရာပေါ့ဟုတ်ကဲ့လားတထပ်တည်းပဲဒီတော့မြင်လင်းမြင်ချင်းမှတ်ချင်းကင်းလင်းမြင်ယုံမရပညာပေါ်ထင် ခံစားတတ်မဲ့ဆွဲလျက်တည်လင်ခံစားတယ်ဆိုတာဝေဒနာတတ်မဲ့တယ်ဆိုတာတဏှာဆွဲလျက်တည်လင်ဆိုတာဥပါဒာဟုတ်တယ်မလားခံစားတတ်မဲ့ဆွဲလျက်တည်လင်ဝိဒုက္ခမုတ်ချရှိမိပင်ဥပါဒံဖြစ်ပြီဆိုရဲကဘဝဖြစ်တော်မယ်ပေါ့ ကာမဘဝကုသိုလ်ကံကုသိုလ်ကံအဲ့ဒါဖြစ်ပြီဆိုလို့ရှိရင်တော့ဟိုဘက်မှာဇာတိသွားပြီဇာတိဖြစ်ပြီဆိုရင်သရမရဏတောကပရိဒေဝသွားမယ်ဒီလိုမဟုတ်လားဆိုမြင်လင်မြင်ခြင်းမှတ်ခြင်းခင်လင်မြင်ယုံမရပညာပေါ်ထင်မြင် ခံစားတတ်မဲ့ဆွဲလျက်ဒီလင်ပြုပြန်ကဘဝရှိမီပင်ပြုတယ်ဆိုတာကာမဘဝမဟုတ်လားအဲကာမဘဝဖြစ်ပြီဆိုလို့ရှိရင်ဟိုဘက်ကြတော့ဘဝတွေထခါတခါပြတော့ဘဝမရှိဘူးလားအဲ မြင်လေမြင်ခြင်းလည်းမှတ်ခြင်းကင်းလင်မြင်ယုံမရပညာပေါ်ထင်ခံစားတတ်မဲ့ဆွဲလျက်ဒီလင်ပြုပြန်ငါဘဝရှိမိပင် မြင်လင်းမြင်ချင်းမှတ်ချင်းခင်လင်မြင်ယုံမယပညာဘောထင်ခံစားတတ်မဲ့ဆွဲလျက်ဒီလင်ပြုပြန်ငါဘဝရှိမီပင် ဒီတော့မြတ်စွာဘုရားမိန့်ကြတဲ့အစင်စသာ အာယုများ၌ကင်းညာရာကကင်းတော်သာမောဟကင်းရှင်သူမကင်းသေးလေကင်းအောင်ပဲအမြဲအထုတ်သူကိုယ်တွင်တန်တန်ငြိမ်အေးမှန်ဆဲတန်သူစရိပြဝသူ ပူဇော်တိုက်လှပူဇော်ကြဗုဒ္ဓမိတ်တော်မူမြင်နိုင်ကြတိုင်းနာနိုင်စားတိုင်းရှုမှတ်နေတဲ့ပုံကိုမှဆိုလို့ရှိရင်တော့အဲ့ဒီတာယာတတ်မဲ့မှုခံစားမှုဆွဲလန်းမှုအဲ့ဒါတွေဒီကိလေသာတွေဝင်မမလားမဝင်ဘူးဆိုလို့ရှိရင်ဘဝရှိမလားဘဝတူမလားအဲ့တော့ဒီလိုပုံကိုမျိုးဟာပူဇော်တိုက်တယ်ဆိုတာမသေးကြဘူးလား အဲအဲ့တော့ပူဇော်တယ်ဆိုတာကအာမိတပူဇာဓမ္မပူဇာနှမျိုးနဲ့ပူဇော်တာအာမိတပူဇာဆိုတာပစ္စည်းဝတ္ထုနဲ့ပူဇော်တာဓမ္မပူဇာဆိုတာတရားနဲ့ပူဇော်တာဟုတ်ကဲ့လားအခုယဟန်ရှင်လူယောဂီတွေကို အလူရှင်တွေကသွမ်းခဲပဲဘောစဉ်ချွချင်းရတာအဖျားဖျားလှူဒန်းတယ်ဆိုတာပူဇော်တာပဲမဟုတ်ဘူးလားဘာနဲ့ပူဇော်တော့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 ဟုတ်တယ်မဟုတ်လားအဲ့ဒါလို့ရှုမှတ်နိုင်အောင်လို့နေ့စဉ်လည်းတတိပေးထားတယ်မဟုတ်လားဘယ်တော့မှပေးတော့ပါတယ်အဟမြင်ကြားနံစားတွေ့ပြီများ မမားရှုပါလေ၆ဓာရာ၌ဖြစ်ပေါ် gain စူးစိုက်ရှုပါလေဟုတ်ကဲ့လား အဲ့ဒီတော့အဲ့ဒီအတိုင်းသာရှုနေပြီဆိုလို့ရှိရင်တော့အပူဇော်ခံတိုက်တဲ့ပုဂ္ဂိုလ်မဖြစ်ပေဘူးလားဟုတ်ကလားဒါကြောင့်မိမိတို့ကလည်းအပူဇော်ခံတိုက်တဲ့ပုဂ္ဂိုလ်ကိုရှားပြီးပူဇော်မိမိတို့ကိုယ်တိုင်လည်းပဲအပူဇော်ခံတိုက်ဖြစ်အောင်ခံတိုက်တဲ့ဖြစ်ပုဂ္ဂိုလ်ဖြစ်အောင်ဓဝရ6ပါးမှာကြလာသမျှအာယုမှန်သမျှကိုမလွတ်ရမလတ်ရအောင်ရှုမှပွားများကြိုးစားအားထုတ်ဒီလိုမဟုတ်လားမှန်ပါဗျာဒီတော့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 ဝိပဿနာဉာဏ်နဲ့တစ်ဆင့်ဉာဏ်တစ်ဆင့်ရင့်တန်ပြီးတော့အပူဇော်ခံလိုက်တဲ့ပုဂ္ဂိုလ်လည်းဖြစ်ပြီးမဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။ အဖြင့်ဘုန်းကြီးတို့ကျောင်းနှစ်ပတ်လေတန်ငါ300ဆွမ်းလောင်းပြုကြမယ်အလုံးစုပေါင်းပြီးတော့တသိန်း9000 8000ကျော်တာဆံခဲ့ပဲပေါ်စဉ်ချူချင်းရတာလူတိုင်းညမယ်ဆွမ်းလောင်းပွဲအဆုံးမှာလည်းပဲသင်္ကန်းထိဖနာစသည်စေရံမဲချပြီးတန်ငါတွေလူတိုင်းညမယ် ဒီနှစ်တော့ဈေးတာလူဝတ္ထုပစ္စည်းတွေကမနစ်ကတဲ့အများကြီးပိုးပြီးတော့တံပိုးတွေရှိတာပြောစရာကြီးပါပဲအဲ့ဒါလာပြီးတော့ကြည်ညိုကြပေါ့9နာရီ10မိနစ်အဲ30အစာပြီးတော့လောင်ညလှူကြ9နာရီ30အဲလှူပါဝင်ရင်လေးလည်းပဲအချိန်ရှိပါသေးလှူနိုင်မှရုံကန်သွားပြီးလှူပါဝင်လို့ရပါတယ် လူပါဝင်သည်ဖြစ်စေမပါဝင်သည်ဖြစ်စေလာပြီးကြည်ညိုရင်တော့ကုသိုလ်ပွားတာပေါ့လေဘုန်းကြီးတော့ဒီဆွမ်းလောင်းပွဲသိပ်ပြောတာပဲအဲ့ဒါအခါတည်းကတန်ခါ900မြတ်လောက်အကောင်းမလားလို့မနိုင်မနစ်ဖြစ်မှဆိုလို့အသာ break အုပ်အုပ်ထားတယ်အဲ့ဒါအဲ300တော့၄၅နှစ်ရှိသွားတယ်တခါတခါတော့စွန့်ပြီးလှုပ်လိုက်အောင်ပါကောင်းပါတယ်ဗျအေး ိုတခုကြည့်တာကဆုံးလုံးပြီးတာနဲ့ဟိုအဖွဲနှစ်ပတ်လည်းအစည်းအဝေးကစည်းဝေးနေတော့အဲသူတို့အစည်းအဝေးအချိန်မရမှာကလည်းစိုးရသေးတယ်အဲ့ဒါကြည့်လို့ဒါပေမဲ့လို့တစ်နှစ်နှစ်တော့အဲ့ဒါ900တော့လှုပ်လိုက်အောင်ပဲအဲ့လိုစိတ်ကူးထားတယ်